ခန်းကြီး30အငယ်1မှ8တပန်သာရဖျားမိန်တော်မူသောစကားကိုမောရှိသည်ဣဒရေလအမျိုးသားတို့တွင် အမျိုးအနွယ်တို့၌မြင့်ဖြစ်သောသူတို့အားဆင့်ဆိုသည်ကားလူယောက်ျားသည်သာရဖျားအားတစ္ဆာဂတိပြုတော်၎င်းကိုစိတ်ဝိညာဉ်၌ချီနှောင်၍ကျိန်ဆိုခြင်းကို ပြုတော်၎င်းမိမိပြောသောစကားကိုမဖြက်မိမိနှုတ်ထွက်ရှိသည့်အတိုင်းပြုရမည် မိမသည် အဖအိမ်၌အသက်ငယ်စဉ်အခါသာရဖျားအားတစ္ဆာဂတိပြုတော်၎င်းကို၌ကိုချီနှောင်တော်၎င်းထိုတစ္ဆာစကားကိုစိတ်ဝိညာဉ်၌ချီနှောင်သောစကားကို အဖသည်ကြားလျက်တိတ်ဆိတ်စွာနေလျင်ထိုတစ္ဆာစကားရှိသည်မြတို့နှင့်ကိုစိတ်ဝိညာဉ်၌ချီနှောင်သောစကားဟူသည်မြတို့သည် တီရကြမည်သို့မဟုတ် အဖသည် ကြားသောနေ့၌ မြစ်တားလျင်ထိုတစ္ဆာစကားမည်မျှကိုယ်စိတ်ဝိညာဉ်၌ချည်နှောင်သောစကားမည်မျှမတည်ရအဖမြစ်တားသောကြောင့်သာရဖျားလွတ်တော်မူမည်မိမသည် လင်ရှိလျက်တစ္ဆာဂတိပြု၍ကိုယ်စိတ်ဝိညာဉ်၌ချီနှောင်ခြင်းငှာနှုတ်ငွက်သောအခါလင်သည်ကြားလင်၎င်းကြားသောနေ့၌တိတ်ဆိတ်စွာနေလင်၎င်းထိုတစ္ဆာစကား ကိုယ်စိတ်ဝိညာဉ်၌ချီနှောင်သောစကားတည်ရမည်သို့မဟုတ်လင်သည်ကြားသောနေ့၌မြစ်တားလျင်ထိုတစ္ဆာကားကိုယ်စိတ်ဝိညာဉ်၌ချီနှောင်သောစကားကို လင်သည်ပယ်၍သာရဖျားလဲလွတ်တော်မူမည်အငယ်9မှ16လင်းသေးသောမိမလင်းနှင့်ကွာသော မိမသည် ကိုယ်စိတ်ဝိညာဉ်၌ချီနှောင်သောတစ္ဆာဂတိအလုံးစုံတို့သည် တည်ရကြမည်လင်အိမ်၌ရှိစဉ်အခါတစ္ဆာဂတိပြုတော်၎င်းချိန်ဆခြင်းအပြင် ကိုယ်စိတ်ဝိညာဉ်၌ချီနှောင်တော်၎င်းလင်သည်ကြားတော်လဲမမြစ်တာတိတ်ဆိတ်စွာနေလျင် ထိုတစ္ဆာဂတိရှိသမျှကိုယ်စိတ်ဝိညာဉ်၌ချီနှောင်ခြင်းရှိသမျှတို့သည်တည်ရကြမည်သို့မဟုတ် လင်ဒီကြားသောနေ့၌ရှင်းရှင်းပယ်ဘူးလျင်တစ္ဆာဂတိနှင့်၎င်းစိတ်ဝိညာဉ် ချီနှောင်ခြင်းနှင့်၎င်းဆိုင်သောစကားမည်မျှမတည်ရ။လင်သည်ပယ်သောကြောင့်၊ထာဝရဘုရားလည်းလွှတ်တော်မူမည်။ခပ်သိမ်းသောသစ္စာဂတိ၊ခြိုးခြံစွာကျင့်ခြင်းနှင့်ဆိုင်သမျှသောအချည်အနှောင်၊ကျိန်ဆိုခြင်းတို့ကိုလင်သည်တည်စေပိုင်သောအခွင့်၊ပယ်ပိုင်သောအခွင့်ရှိ၏။လင်သည်တနေ့ထက်တနေ့တိတ်ဆိတ်စွာနေလျှင်၊မယားပြုသောသစ္စာဂတိရှိသမျှတို့နှင့် မယား၌ချီနှောင်ခြင်းရှိသမျှတို့ကိုတည်စေ၏ကြားသောနေ့၌တိတ်ဆိတ်စွာနေသောကြောင့်တည်စေပြီထိုစကားကိုကြားသောနေ့နောက်မှ လင်းသည်ပယ်အံ့သောငါပြုလျင်မယားအပြစ်ကိုကိုယ်တိုင်ခံရမည်ဤ၍ကမယားနှင့် လင်ဆက်ချား၌၎င်းအဖအိမ်မှာအသက်နုနယ်သောသမီးနှင့် အဖဆက်ချား၌၎င်းမောရှိအားဖြင့် ထာဝရဘုရားထားတော်မူသောပညတ်တရားဖြစ်သတည်း